ခန်းကြီး21အငယ်1မှ9တပံမောရှေအားသာဝရဖျားကတင်းဒီအာယုန်ဤသားယေပရောဟိတ်တို့အားဆင့်ဆိုရမည်မှာအမျိုးသားချင်းတည်သောအတွေ့တင်တို့တွင်အဘယ်သူမျှညှဉ်းညူးခြင်းမရှိရတို့ရတွင်ပောက်ဖို့ရင်ဒီဟုသောမိဘတာသမီညီကိုလင်မနေသောကညာနှမရင်အတွက်ညှဉ်းညူးခြင်းကို ခံရသောအခွင့်ရှိ၏ အမျိုးသားချင်းသူကြီးတွေကိုကိုကိုရှုတ်ချ၍ညှညူးခြင်းမရှိရယေပရောဟိတ်သည်သပင်ကိုမရိပ်ရပမုံကိုမရိပ်ရအသား၌ခုတ်ရှခြင်းကိုမပြုရ သူသည်မိမိဖျားသခင်ဖို့တန့်ရှင်းရမည်မိမိဖျားသခင်၏နာမတော်ကို မရှုတ်မချရသာဝရဖျားအားမိဖြင့်ပြုသောပူဇော်တကားမိမိဖျားသခင်၏အစာအာဟာရကို ပူဇော်သောကြောင့်တန့်ရှင်းခြင်းရှိရမည် သူသည်ပြည်စမိမတီလပြတ်သောမိမလင်နှင့်ကွာသောမိမနှင့်မဆုံဖက်ရမိမိဖျားသခင်အဖို့တန်ရှင်းရ၏တင်းဖျားသခင်ပွဲတော်ကိုဆက်သောကြောင့်သူကိုတန်ရှင်းစေ၍သူသည်တင့်အဖို့တန်ရှင်းရမည်တင်တို့ကိုတန်ရှင်းစေသောငါထာဝရဖျားတန်ရှင်း၏ယေဘရဟိတ်သမီးသည်ပြစ်စာလုတ်၍ကိုကိုကိုရှုံချလျင်မိမိအဖကိုရှုံချရာရောက်၏ ထိုသူကိုမီးရှို့ရမည်အငယ်တဆယ်မှ15မိမိအမျိုးသားချင်းတို့တွင်အဝတ်တစားဆင်လျက်အရာ၌ခံထား၍မိမိခေါင်းပေါ်မှစီလောင်းခြင်းဘိသိက်ကိုခံသောယေဘရဟိတ်မင်းသည်မိမိခေါင်း၌တစားကိုမချွတ်ရမိမိအဝတ်ကိုမဆုပ်ရအသေးကောင်ကိုမချင်းရမိဘအတွက်ညှဉ်းညူးခြင်းကိုမခံရတန်ရှင်းရာဌာနတော်ထဲက မထွက်ရမိမိဖျားသခင်ဤတန်ရှင်းရာဌာနတော်ကို မရှုံမချရအကြောင်းမူကားမိမိဖျားသခင်ဤဘိသိက်စီနှင့်ဆိုင်သောတင်းချစ်ကိုဆောင်းရသောသူဖြစ်၏ငါသည်သာဝရဖျားဖြစ်၏ယေဘရဟိမင်းသည်အပြိုကညာနှင့်သာစုံဖက်ရမည်မုတ်ဆိုးမှလင်နှင့်ကွာသောမိမတီလပြက်သောမိမပြစ်ဒဏ်မိမနှင့်မစုံဖက်ရ မိမိအမျိုးသားချင်းအပြိုကညာနှင့်သာစုံဖက်ရမည်မိမိသားကို အမျိုးသားချင်းတို့တွင် မရှုတ်မချရငါထာဝရဘုရားသည်ယေဘုဟိမင်းကိုတန်ရှင်းစေသည်ဟုမိန်တော်မူ၏အငယ်16မှ24တဖန်မောရှေအားထာဝရဘုရားကတင်းဒီအာယုံအားဆင့်ဆိုရမည်မှာတင်းအမျိုးအစဉ်ဆက်တွင် ကို၌အပြစ်ရှိသောသူသည် မိမိဖျားသခင်ပွဲတော်ကိုဆက်ကပ်အံ့သောငှာမချင်းမကပ်ရမျက်စိကန်းသောသူခြေစွန့်သောသူနှာခေါင်းပိသောသူအင်္ဂါပိုလွန်သောသူလက်ချိုးသောသူခြေချိုးသောသူကြောကုံသောသူပုသောသူမျက်စိနာသောသူဝဲဆွဲသောသူယာနာဆွဲသောသူဝေးစီပြက်သောသူသည် မချင်းမကပ်ရယေပရောဟိတ်အာယုံအမျိုးတွင် ကို၌အပြစ်ပါသောသူတစုံတယောက်မျှသာဝရဘုရားအားမီးဖြင့်ပြုသောပူဇော်တကာကိုဆက်ကန့်အံ့သောငါမချင်းမကပ်ရကို၌အပြစ်ပါသောကြောင့်မိမိဘုရားသခင်ဤမုံတော်ကိုဆက်ကန့်အံ့သောငါမချင်းမကပ်ရတန်ရှင်းသောမုံဖြစ်စေအလွန်တန်ရှင်းသောမုံဖြစ်စေမိမိဘုရားသခင်ဤမုံတော်ကိုစားရမည်ကို၌အပြစ်ပါသောကြောင့် ငါတန်ရှင်းရာဌာနအရတ်တို့ကို ရှုံချမိကိုစိုးရင်၍ကလကံအတွင်းတို့မဝင်ရရစ်ပလင်တို့မချင်းမကပ်ရငါထာဝရဘုရားသည် ထိုအရတ်တို့ကိုတန်ရှင်းစေသည်ဟု မိန်တော်မူ၏မောရှေသည်အာယုန်နှင့်သူ၏သားဣဒေလမျိုးသားအပေါင်းတို့အားဆင့်ဆိုလေ၏